စိုးထိတ်ပူပန်မှုမှသည်ကိုကိုကိုယုံကြည်မှုစီတော့မြတ်ဗုဒ္ဓဟောတော်မူခဲ့တဲ့အတိုင်းလောကမှာပုဂ္ဂိုလ်၄မျိုးရှိပါတယ်။အမောင်မှလာ၍အမောင်သို့သွားသောပုဂ္ဂိုလ်အမောင်မှလာ၍အလင်းသို့သွားသောပုဂ္ဂိုလ်အလင်းမှလာ၍အမောင်သို့သွားသောပုဂ္ဂိုလ်အလင်းမှလာ၍အလင်းသို့သွားသောပုဂ္ဂိုလ်တို့ဖြစ်ပါတယ်။တရားအားထုတ်နေတဲ့ဦးဇင်းတို့တွေဟာအလင်းသို့သွားသောပုဂ္ဂိုလ်မျိုးဖြစ်အောင်ကြိုးစားနေတဲ့သူတွေပေါ့။ ။ဘာကြောင့်ဒီလိုပြောသလဲဆိုတော့ဦးဇင်းတို့ဟာ၅ပါးသီလစောင့်ထိန်တယ်။တရားဓမ္မကိုကြင်ကြံအားထုတ်တယ်။ဒါဟာတောက်ပတဲ့အနာဂတ်တစ်ခုစီစောင့်ခြင်း ခေါ်ဆောင်ပေးလို့ဖြစ်ပါတယ်။ဒါပေမဲ့လည်းအမှောင်ကိုသွားမယ်လို့စိတ်ပိုင်းဖြတ်ထားတဲ့သူတွေရှိတဲ့လောကမှာဦးဇင်းတို့ကရှင်သန်နေထိုင်ရတာဖြစ်ပါတယ်။အဲ့ဒီလိုလူတွေကို အလင်းညွန်ပြပေးရင်တောင် သူတို့ကမလွတ်လားကြဘူး။အဲ့ဒီလိုလူတွေဟာအတော်လေးဖြစ်လို့ဖြစ်စီနိုင်တတ်ကြပါတယ် သူတို့ရဲ့လုံပုံကိုင်ပုံတွေကိုကြည့်မယ်ဆိုရင်လန့်စရာတော်တော်ကောင်းပါတယ်။ဘယ်အချိန်များသူတို့ရဲ့အမိုက်မှန်ကဦးစင်းတို့ရဲ့အလင်းလန်းချောင်းကို ထိခိုက်တားဆီးလာလိမ့်မလဲလို့စိုးရင်စရာပါပဲ။သို့ပေမဲ့လည်းဒါကလောကတဘာဝပါပဲလို့နားလည်ထားရပါမယ်။လူလောကတဘာဝကအမြဲတမ်းဒီလိုပဲဖြစ်ပါတယ်။အယောအနှောရှိတဲ့လောကကြီးထဲမှာဦးစင်းတို့နေထိုင်နေရတာဖြစ်ပါတယ်။ယေဗုဒ္ဓကလည်းဟောထားပါတယ်။ ကံအယောနောရှိမှပဲလူဘဝကိုရတာပါတဲ့အကောင်းကံတွေကြီးပဲရှိတဲ့ပုံကူမျိုးကိုတွေ့ကျင်ရင်တော့အထက်ကနတ်ဘုံဗြမဘုံတွေကိုသွားကြည့်မှသာတွေ့နိုင်ပါတယ်။ဒါကြောင့်ဦးဇင်းတို့ဟာကံအခြေအနေအယောနောတွေကြားမှာရှင်သန်နေထိုင်ကြတာပါ။မပြီးပြည့်စုံတဲ့လောကထဲမှာမှပါရမီတွေကိုစူးစမ်းဖြည့်ကျင့်ကြရမှာဖြစ်ပါတယ်။သူတစ်ပါးရဲ့အမိုက်မှန်ကဦးဇင်းတို့ရဲ့အလင်းတို့သွားရလမ်းမှဝေးကွာဆော့ရုံအောင်ပြုခွင့်ပေးလို့မရပါဘူး။ ဒါကြောင့်ဦးစင်းတို့အားထုတ်မှုကို စိတ်အားလျော့စေတဲ့စိတ်ပူပန်မှုမျိုးမဖြစ်ရအောင်နီလန့်ရှာကြရပါမယ်။အရင်ဆုံးလုပ်ရမယ့်အဆင့်တစ်ခုကအမိုက်မှောင်သမားတွေနဲ့ပတ်သက်လို့ဖြစ်ရတဲ့မိမိရဲ့စိုးထိတ်ပူပန်မှုမှတန်ဝေကရအောင်ယူတတ်ရပါတယ်။ဒီလိုကြုံကြိုက်နေရတာအထူးအဆန်းမဟုတ်ဘူးလို့နားလည်ရပါမယ်။ဘာကြောင့်လဲဆိုရင် အစကတည်းကလောကကြီးကဒီသဘောအတိုင်းတည်ရှိနေတာပဲဖြစ်ပါတယ်။ အရိယာတွေများစွာပွင့်ထွန်းတဲ့မြတ်ဗုဒ္ဓရဲ့လက်ထက်တော်အခါကိုကြည့်ရင်တောင်တိုင်းပြည်ဘရင်တွေဟာဘာမဟုတ်တဲ့ကိစ္စတွေအကြောင်းပြုပြီးစစ်ခင်းနေခဲ့ကြတာမြင်တွေ့နိုင်ပါတယ်။အဲ့ဒီခေတ်ကတည်းကလူတွေဟာခေတ်ကောင်းအခြေအနေကောင်းမှာမွေးဖွားလာခဲ့ပေမဲ့အဲ့ဒီအခြေအနေကောင်းတွေကိုဖျက်ဆီးပစ်ကြတာမြင်နိုင်ပါတယ်။ဒီလိုလောက်ရက်တွေကထပ်ပန်တလဲလဲဖြစ်နေတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုမျိုးတွေကြားထဲမှာတောင် လူတွေဟာတရားဓမ္မကိုကျင့်ကြံကြပြီးမိမိကျင့်ကြံအားထုတ်မှုကနေကောင်းကျိုးတွေရရှိလာခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဖြစ်လို့ဖြစ်စီလောက်တတ်တဲ့လောကလူသားတဘာဝကို တွေးကြည့်လို့တန်ဝေက ကြီးကြီးမားမားဖြစ်လာတဲ့အခါထိုတန်ဝေကအတွက်ဖြည့်စည်းဖြင့်မိမိပြုတဲ့ကောင်းမှုက အကျိုးမဲ့မဟုတ်ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ရပါမယ်။မိမိကကောင်းတဲ့အမှုတွေပြုနိုင်မှုအခွင့်ဟာအနှောက်အယှက်ဝင်နိုင်ပါတယ်။ဒါပေမဲ့ မိမိရဲ့ပါရမီတွေဖြည့်တင်းဖို့ယေလနာမြတ်တွေကိုရှာဖွေဖို့အတွက်ကိုမရင်းမရင်ဆက်လျှောက်လန်းမယ်လို့တန်နှိဋ္ဌံချဖို့လိုပါတယ်။အဲ့ဒီအရာတွေဟာမိမိရဲ့အဖိုးတန်တွေဖြစ်ပါတယ်။အဲ့ဒီအရာတွေဟာမိမိခြေကုပ်ယူထားတဲ့အရာတွေဖြစ်ပါတယ်။တခြားလူကိုကြောက်ရွံ့တာတို့တခြားလူကဘာများလုပ်လိုက်မလဲမလဲပဝန်းကျင်မှာဘာတွေများဖြစ်လာလိမ့်မလဲလို့ဦးဇင်းတို့ထိတ်လန့်နေရတဲ့အကြောင်းရင်းကတော့ဦးဇင်းတို့ဟာဘေးလူပြောကမကင်းတဲ့ ဘေးလူကြောင့်ထိခိုက်ပျက်စီးနိုင်တဲ့ပြင်ပအားထားစရာကိုရှာဖွေနေကြလို့ပဲဖြစ်ပါတယ်။တကယ်လို့ဒီနေရာမှာဦးစင်းတို့ဟာစိတ်သက်ပိုင်းဆိုင်ရာ အားထားစရာ ကုသိုလ်တရားကို တိဆောက်မယ်ဆိုရင်ဘယ်သူကမှဦးစင်းတို့စီကနေထိုအားထားစရာကိုယူဆောင်သွားလို့မရပါဘူး။ယူဆောင်ဖြည့်ဆည်းနိုင်တဲ့သူဆိုတာကလည်းဦးစင်းတို့ကိုယ်တိုင်ပဲရှိပါတယ်။ပြီးတော့ဦးစင်းတို့အတွက်မိမိတို့ရဲ့အဖို့တန်ရတနာကို ဖြက်စည်းစရာအကြောင်းပြချက်ကောင်းလည်းမရှိဘူးလေ။ဦးစင်းဘဝကတရားဓမ္မအရေးမှာကိုလှုပ်ချင်သလောက်လုံနိုင်လောက်အောင်အချိန်မကျန်တော့တာမို့အားရတာမျိုးဖြစ်တတ်ပေမဲ့မြတ်ဗုဒ္ဓဟောခဲ့တာကိုတတိယလိုက်ပါ။အဲ့ဒါကတော့တရားမကျင့်ကြံမအားထုတ်ပဲအသက်တရားရှိနေရခြင်းထက်တရားကျင့်ကြံအားထုတ်ပြီးတရက်မြအသက်ရှိရခြင်းဟာမြတ်ပါတယ်တဲ့။ဒါကြောင့်ဒီနေ့တနေ့ဟာဦးဇင်းတို့လက်ထဲမှာရှိပါတယ်။ဒီနေ့ကို မင်္ဂလာရှိဆုံးအမျက်ဆုံးဖြစ်အောင်လုပ်ရပါမယ်။ဒါဟာဗီဒင်နက်ခတ်ကိစ္စကိုပြောနေတာမဟုတ်သလိုပြုပြင်ခွင့်မရှိတဲ့ကံစီမံရဆိုတာမျိုးလည်းမဟုတ်ပါဘူး။မင်္ဂလာအရှိဆုံးအမျက်ဆုံးနေ့ဖြစ်ဖို့ဆိုတာမြတ်ဗုဒ္ဓဟောကြားတော်မူခဲ့တဲ့အတိုင်းမိမိတာဝန်ကိုပြုလုပ်မှဖြစ်ပါတယ်။သိကြတာကဒီတာဝန်ဆိုတာသစ္စာ၄ပါးအတွက်တာဝန်တွေကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့ဒီအရာတွေကနေတိုင်းလုံနိုင်တဲ့အရာတွေဆိုတော့ဒီနေ့လုပ်လို့ရတဲ့အရာတွေပဲပေါ့။ တချို့ကပြောကြတယ်ဒါတွေကဘယ်နေ့မှဆိုလုပ်လို့ရတယ်ဆိုပြီးနောက်မှလုပ်ဖို့ရွှေ့တက်ကြပါတယ်ဒါမျိုးကထားတဲ့တဲ့သဘောထားမဟုတ်ပါဘူးထားတဲ့တဲ့သဘောထားကနေ့ရက်ဆိုတာဒီနေ့ပဲရှိတယ်ဘာကြောင့်လဲဆိုတော့မနှက်ဖြန်ဆိုတာတည်တည်ချာချာဘာမှမပြောနိုင်တဲ့အရာဖြစ်တယ်လေဒီတော့နေ့တနေ့စီကို အမျက်ဆုံးဖြစ်အောင်ပြုကျင့်ကြရပါမယ်ယရနာမြတ်တွေကိုကျင့်ကြံအားထုတ်တဲ့အခါ ပထမဆုံးမြတ်ဗုဒ္ဓရဲ့ဉာဏ်တော်မြတ်ကြီးကိုတတ်ဝင်ယုံကြည်ရပါမယ်။လူသားတွေရဲ့ကံနှစ်ကံ၏အကျိုးကိုမြတ်ဗုဒ္ဓဖော်ထုတ်ပြသတော်မူပေးခဲ့လို့ဦးဇင်းတို့အတွက်မျှော်လင့်ချက်ရှိလာစေပါတယ်။ဘယ်လိုမျှော်လင့်ချက်လဲဆိုတော့အတိတရားနဲ့ပြောမယ်၊ကြံမယ်၊လှုပ်ဆောင်မယ်ဆိုရင်ဒုက္ခကိုအဆုံးသတ်ဖို့ရဦးဇင်းတို့စွန့်နိုင်တယ်ဆိုတာပါ။ဒုက္ခကိုအဆုံးသတ်တဲ့လမ်းဟာလမ်းကောင်းတစ်ခုဖြစ်ပါတယ်။ အလင်းတို့ဆောင်ကျင်းခေါ်ဆောင်ပေးတဲ့လမ်းတစ်ခုဖြစ်ပါတယ်ဒီလိုယုံကြည်ခြင်းကိုအခြေခံပြီးမိမိတန်တန်မှာအရှက်မဲ့ခြင်းရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဟီရီဆိုတဲ့ရှက်ရမယ့်နေရာမှာရှက်တက်လာပါတယ်။ဖွာလေပြီဖြစ်တဲ့ရှေးကအရိယာသူတော်ကောင်းတွေအကြောင်း တွေးကြည့်ပါ။သူတို့ဟာတရားကိုစူးစမ်းကြင်ကြံခဲ့ကြရုံသာမကပဲဥပမာကောင်းဖြစ်စေဖို့လည်းစူးစမ်းခဲ့ကြပါတယ်။ဒါကြောင့်ကိုကအချင်းကိုအလက်ဟတ်သက်ဖြုံးတိနေမိတယ်ဆိုရင် အဲ့ဒါကိုနောက်တစ်ချိန်မှာအဆက်ရစေမဲ့လောက်ရက်တစ်ခုလို့တွေးလိုက်ပါမြတ်ဗုဒ္ဓကမိမိကိုယ်ကိုပြန်ဆင်ခြင်ခိုင်းတော်မူတဲ့မိဂွန်းကိုတတိယပါငါသည်ဘလို့လူမျိုးဖြစ်နေစဉ်နေ့တွေညတွေဟာလွန်ကုန်တနည်းတဲ့။ကိုင်းဒီတော့မြတ်ဗုဒ္ဓကိုရောတိုင်းကိုရှိမှ ရောက်လာပြီးဒီနေ့ဟာကုံဆုံးလာပြီးအခုဘာတွေများ လုပ်နေသလဲလို့မေးနေတယ်ဆိုရင်ပရိသတ်အနေနဲ့ပြောရမှာမရှက်ရတဲ့အဖြေမျိုးပဲပေးကြမှာပဲ။ ဒီလိုအဆက်တရားမျိုးဟာရှိတဲ့အဆက်တရားမျိုးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုရှက်တက်ခြင်းကမိမိရဲ့တိုးတက်လမ်းတွေမြင့်တင်ပေးပြီးမှန်ကန်တဲ့လုပ်ရက်ကိုလုပ်ဖြစ်စေလိုပဲကုသိုလ်တရားတွေတိုးပွားစေလိုပါပဲပရိသတ်လည်းတချို့သူတွေရဲ့ဇာတ်ကြောင်းတွေကိုဖတ်ဖူးကြမှာပါ သူတို့ဟာတရားကျင့်ကြံကြရင်စိတ်အားလျော့လာကြတယ်လက်လျှော့လိုက်ဖို့တွေးကြတယ်အဲ့ဒီအချိန်မှာမြတ်ဗုဒ္ဓကသူတို့ရှေ့ကိုကြွလာတယ် တစ်ဖက်ကကြည့်ရင်သူတို့အလွန်ပဲရှက်ရသွားကြလိမ့်မယ်ဒါပေမဲ့တစ်ဖက်ကကြည့်ရင်ကိုရောမြက်ကြီးဟာဘလောက်တောင်တနာကျင်တော်မူသလဲဆိုတာသူတို့တွေးခဲ့ကြမှာပဲမိမိစီကိုတကူးတကကြွတော်မူလာပေးတယ်ဒါကြောင့်အဆက်ဆိုတာမိမိလေးစားတဲ့ပုံကိုယ်တွေရဲ့မျက်စိထဲမှာအမြင်တင့်တယ်ခြင်းစိတ်ကြောင့်ဖြစ်ရတာပါဒီနေရာမှာထိုပုံကိုယ်တွေကမိမိအပေါ်တနာကျင်နာလို့သာ ကောင်းစေချင်ကြတာလို့နားလည်ဖို့လိုပါတယ် အဲ့ဒီလိုအရှက်တရားဟာရှိတဲ့အရှက်တရားဖြစ်ပါတယ်။သူဟာအော်တပဆိုတဲ့အကြောက်တရားနဲ့ရှင်ပြီးဖြစ်ပါတယ်။လောက်ရက်တစ်ခုကနောက်တစ်ချိန်မှာပြဿနာတွေတဲလာနိုင်တယ်လို့သိနေပြီဆိုရင်တစ်ချိန်လေးပါပဲ။ဒီလောက်နဲ့တော့ဘာမှထူးမှမဟုတ်တော့ပါဘူးလို့ကိုကိုကိုမဖြောင်းပြပါနဲ့။တစ်ချိန်ကနှစ်ချိန်ဖြစ်လာမယ်။ပြီးရင်သုံးချိန်ဖြစ်လာမယ်။နောက်တော့ရေကိုမရေတွက်တော့ပဲဆက်လှုပ်လာလိမ့်မယ်။စိုးကြိုးဖြစ်လာစေမဲ့အရာတစ်ခုခုကိုလှုပ်ချင်စိတ်ဖြစ်လာတိုင်း ထိုစိတ်ကို တိုက်ထုတ်ပြရမှာဖြစ်တယ်တုံတိပါဝေလုံနေလို့မရဘူးဘာဖြစ်လို့လဲဆိုတော့တရားဓမ္မကိုကြင်ကြံအားထုတ်ဖို့မိမိမှာအချိန်ဘလောက်ပဲကြံတော့တယ်ဆိုတာမသိနိုင်ဘူးလေမိမိမှာဒီနေ့တနေ့တာအပိုင်ရှိပါတယ်ဒါကြောင့်ဒီနေ့ကို အကောင်းဆုံးအမျက်ဆုံးဖြစ်အောင်လုပ်လိုက်ပါအဲ့ဒီဟီရီအော်တဘအရှက်အကြောက်တရားကြောင့်ပဲသီလကိုစောင့်တည်ကြရပါတယ်စိတ်သက်သီလကိုစောင့်တည်ကြရပါတယ်ဒီနည်းပြောရရင် မိမိရဲ့ပျော်ရွှင်သားရမှုကိုဘလို့ရှာဖွေမလဲဘလို့ပြုမှုမလဲဆိုတဲ့နေရာမှာမူဝါဒတွေချမှတ်ထားခြင်းဖြစ်ပါတယ်။တီလဆိုတာတစ်ဖက်သားကိုမထိခိုက်တဲ့နည်းလမ်းနဲ့မိမိပျော်ရွှင်မှုကိုရှာဖွေပြုမှုခြင်းဖြစ်ပါတယ်။တစ်ဖက်သားကို ထိခိုက်စေကြတယ်ဆိုတာလူလောကကြီးရဲ့စိတ်ပျက်စရာအကောင်းဆုံးတွေကတစ်ခုဖြစ်နေလိမ့်မယ်ထင်တယ်။လူများစွာဟာကိုယ်ပျော်ရွှင်မှုရဖို့တခြားသူအပေါ်ဘလို့အကျိုးသက်ရောက်မှုရှိတယ်လဲဆိုတာအတော်မသိကြိုးကြွပြုကြတယ် တစ်ဖက်သားအတွက်လုံးဝထဲမတွေးတတ်ကြဘူးဒါပေမဲ့ပရိသတ်အနေနဲ့ကတော့ငါတို့ဒါမျိုးလုပ်ရမလုပ်ဘူးဆိုပြီးကိုတန်မိုးကိုအလေးထားရပါမယ်မိမိပျော်ရွှင်မှုရှာဖွေရမှာတစ်ဖက်သားအကျိုးမထိပါအောင် လုပ်ရမှာဖြစ်ပါတယ်တဝင်ယုံကြည်မှုအရှက်တရားအကြောက်တရားနဲ့အကျင့်သီလဆိုတဲ့ဒီအရေးအချင်းလေးခုကတွဲလိုက်ထားရပါတယ်နောက်ထပ်အားထားစရာယတနာတစ်ခုကတော့သင်ယူမှုဖြစ်ပါတယ် ။ဒီနည်းပြောရရင်တရားဓမ္မနဲ့ပတ်သက်ပြီးဘ ഹു သုတဗန်တိုက်ရှိခြင်းဖြစ်ပါတယ်။ရှိခိတုံးကလူတွေဟာတရားဓမ္မကိုအာဂုံဆောင်အလွတ်ကျက်မှတ်ခဲ့ကြပါတယ်။အခုပြောပြမယ့်အဖြစ်မျိုးပြိသက်လည်းသတိထားမိလောက်မှထင်ပါတယ်။တခါတလေနေရင်ထိုင်ရင်ခေါင်းထဲမှာရွတ်ဖတ်နေကြတရားအပိုင်းစာလေးခေါင်းထဲမှာပေါ်လာတာမျိုးဖြစ်ဘူးမဲ့ထင်ပါတယ်။မိမိစိတ်ထဲမှာဒီလိုအရာမျိုးတွေစိတ်ဝင်နေတာကောင်းတဲ့အရာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ မိမိလိုအပ်တဲ့အချိန်ကိုက်အဲ့ဒီတရားဓမ္မတွေကစိတ်ထဲမှာပေါ်လာနိုင်တဲ့အတွက်မိမိကိုအကျိုးရှိစေနိုင်ပါတယ်။ဒါကဦးဇင်းတို့တွေရွတ်ဖတ်တရေစေတဲ့အခါဘာကြောင့်ပါဠိတင်မကပဲအင်္ဂလိပ်လိုပါထည့်ပြီးရွတ်ကြတယ်လဲဆိုတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့မိမိကပါဠိလိုတတ်တယ်ဆိုရင်လဲဒါကကောင်းတဲ့အချက်တစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဓမ္မကဘာကို ဆိုလိုတယ်ဆိုတာကို direct သိနိုင်တာပေါ့ ဒီလိုအရာလေးတွေစိတ်ထဲမှာရှိတာကောင်းပါတယ်အထူးသဖြင့်မိမိနာမကျန်းဖြစ်ပြီးအာရင်ရုပ်ရော့တေရညောင်ဆောင်လဲလောင်းရတဲ့အခါဓမ္မစကားလေးတွေစိတ်ထဲမှာရှိနေတာကောင်းတယ်မိမိမှာရှိတဲ့ဘ ഹു တုတဗန်တိုက်ဓမ္မဗန်တိုက်ဟာမိမိအတွက်မှန်ကန်တဲ့ရှုထောင့်အမြင်ကိုရစေတဲ့အားထားစရာအရာဖြစ်လာပါလိမ့်မယ်နောက်ထပ်အားထားစရာယတနာကတော့ ပုံမြင်မာတဲ့ပျော်ရွှင်မှုကိုရနိုင်တာကိုတည်ထားတဲ့အတွက်ကြောင့်ဆွလွတ်ပေးကန်တတ်တဲ့စွမ်းရည်ဖြစ်ပါတယ်။ပြီးကန်ရရောမှုဟာမိမိတစ်ချိန်မှာလက်လွတ်ချန်ထားခဲ့ရမယ့်အရာများကိုပိုကြီးကျယ်အဖို့တန်တဲ့အရာတွေနဲ့လဲလှယ်တတ်တဲ့စွမ်းရည်ဖြစ်ပါတယ်။အာဂျန်လီ ပြောခဲ့သလိုမိမိကို တိုင်းတစ်ပါးသို့မဖြစ်မနေပြောင်းရွှေ့ခိုင်းခံရတာနဲ့တူပါတယ်။အဲ့ဒီလိုအခြေအနေမျိုးဆိုရင် ရှိသမျှကုန်တည်သွားလို့မရဘူးဆိုတော့အမှန်တကယ်မရှိမဖြစ်အရာတွေကိုသာတည်သွားရပါမယ် မရှိမဖြစ်အရာတွေကိုသာအာယုံဆက်ရပါမယ်။အဲ့ဒီမရှိမဖြစ်တည်ယူသွားရမယ့်အရာတွေကတစ်ခုကပေကန်းရရောမှုဖြစ်ပါတယ်။ပေကန်းရရောမှုကိုအရာဝတ္ထုတွေကိုဆွန့်လွတ်တတ်တဲ့စိတ်အဖြစ်သာအဓိပ္ပာယ်ပြန်ုံနေမှာကပဲအကုသိုလ်စိတ်တွေကိုဆွန့်လွတ်တတ်တဲ့စိတ်အဖြစ်လည်းအဓိပ္ပာယ်ပြန်ပါတယ်။မိမိဓမ္မလမ်းမှာစုပ်ယုပ်နှောင်နှေးစေတာမှန်သမျှအလိုမရှိတဲ့သဘောပါ။အခုနောက်ဆုံးပြောမယ့်အားထားစရာယတနာကတော့ပညာဖြစ်ပါတယ် အားထားစရာယတနာအားလုံးထဲမှာပညာကအဖို့တန်ဆုံးဖြစ်ပါတယ်။ပညာဟာကြံတဲ့ယတနာတွေကိုဘယ်လိုအသုံးချရမလဲလို့သင်ပြပေးပါတယ်။မြတ်ဗုဒ္ဓရဲ့ပညာဟာရေရှည်အတွက်ပျော်ရွှင်ချမ်းသာမှုကိုရှာတဲ့ဗျူဟာဖြစ်ပါတယ်။မြတ်ဗုဒ္ဓဟောဖို့သင်ပြပေးခဲ့တဲ့ပညာကြီးခြင်းရဲ့အကျင့်ဟာရေရှည်ပျော်ရွှင်ချမ်းသာနိုင်ဖို့ဆိုတာဖြစ်နိုင်တယ်လို့သဘောပေါက်ပြီးအဘယ်သို့ပြုသောအကျွန်ုပ်မှာ ရေရှည်ကာလပတ်လုံးစီးပွားခြင်းပျော်ရွှင်ချမ်းသာခြင်းဖြစ်စေနိုင်မှာတနည်းဆိုတဲ့မိကွန်းကနေအစပြုရပါတယ်တဲ့ရေရှည်ပျော်ရွှင်ချမ်းသာမှုဟာလက်တလောရေတိုးပျော်ရွှင်ချမ်းသာမှုထက်ပိုကောင်းပါတယ်မိမိဟာဘလို့ပျော်ရွှင်ချမ်းသာမှုလမ်းကို လိုက်နေတယ်လဲဆိုတာမိမိဘလို့ပြည့်မှုဆောင်ရွက်နေတယ်လဲအပေါ်မူတည်ပါတယ်ရေရှည်ပျော်ရွှင်ချမ်းသာမှုလမ်းကိုလိုက်ခြင်းဟာဓမ္မကျင့်ကြံမှုမှာရှိရှိသမျှအရာအလုံးရဲ့အခြေခံမူဝါဒဖြစ်ပါတယ် အကြောင်းကဒီမူဝါဒကိုပဲခြေကုပ်ယူရတာကြောင့်ဖြစ်ပါတယ်။ဒါကြောင့်မို့လို့ရေရှိပျော်ရွှင်ချမ်းသာမှုကိုပေးစွမ်းနိုင်တဲ့စိတ်တဲ့အရေးသွေးကောင်းတွေကိုဦးစင်းတို့ထူထောင်နေကြတာဖြစ်ပါတယ်။ဒါကြောင့်ပဲထိုအရေးသွေးကောင်းတွေကိုတိဆောက်နိုင်အောင်လို့ဦးစင်းတို့ဟာအရာဝတ္ထုတွေကိုလိုလိုလားလားနဲ့ဆွန့်လွတ်ကြတာပါ။အဲ့ဒီလိုသာမလုပ်ဘူးဆိုရင်ဦးစင်းတို့ရဲ့ရေရှိပျော်ရွှင်ချမ်းသာနိုင်ရေးဟာအလံဝေးသွားပါလိမ့်မယ်။ဒီတော့ ရေရှည်ကာလပတ်လုံးပျော်ရွှင်ချမ်းသာနိုင်တယ်ဆိုတဲ့သတ်ဝင်ယုံကြည်မှုနဲ့ထိုပျော်ရွှင်ချမ်းသာနိုင်ရေးကိုဘလို့ဖော်ဆောင်ရမယ်ဆိုတဲ့ပညာဟာမိမိကိုယ်ကိုယုံကြည်မှုပေးစွမ်းတဲ့အရာတွေဖြစ်ပါတယ်။လောကကြီးကိုကြည့်ရင်အမိုက်မှောင်တွေကြီးဆိုးပြီးအတော်လေးမျောလင်းချက်မဲ့နေသလိုမြင်ရပေမဲ့လည်းဒါဟာအမှောင်တို့သွားတဲ့လူတွေကြီးဆိုးရာလူပုံ လောကမှာဖန်တရားတင်နေတဲ့ပုံစံတစ်ခုဖြစ်ပါတယ်။အရင်ကတည်းကအမှောင်ကြီးဆိုးတဲ့လူပုံလောကမှာ ဓမ္မကိုသင်ကြားကျင့်ကြံလာခဲ့ကြရတာဖြစ်ပါတယ်။အခုမှအသက်ဆန်းတော့မဟုတ်ပါဘူး။ကိုင်းအခုငါတို့မှဒီအခက်ခဲအကြက်တဲတဲ့ကြာရောက်နေပြီ။ဒီတော့ငါတို့တွေရှေးအစဉ်လာတရားဓမ္မတွေကိုပယ်ပြီးလမ်းစဉ်တစ်လိုက်မှရတော့မယ်ဆိုပြီးပြောတဲ့သူတွေတွေ့တွေ့နေရပါတယ်။ဒါပေမဲ့အခက်ခဲအကြက်တဲတွေဟာဦးစင်းတို့မှာအမြဲတောက်လျှောက်ရှိလာခဲ့ပြီးသားပါ။တောင်ကြီးလေးခုဟာဦးစင်းတို့ရှိရာကိုတိုး၍တိုး၍သာလာနေတာဖြစ်ပါတယ် တောင်ကြီး၄ခုဟူသောဥပမာမှာအရက်၄မျက်နှာမှာအိုခြင်းတရားသိခြင်းတရားတို့သည်တတဝါတို့ကို လွှမ်းမိုးချေမုန်းရန်လာနေသည်ဟုဆိုလိုသည်အဲ့ဒီတောင်ကြီးတွေနီးကပ်လာတာနဲ့အကြက်တဲကြောက်ရောက်မှုဟာ အခြေခံအားဖြင့်အတူတူပဲဖြစ်ပါတယ်ဒီလိုဆိုပါရီဆက်လုပ်ကြမလဲမန်တဲ့အချင်းဓမ္မအချင်းမမြတ်တဲ့လောက်ရက်တွေကုသိုလ်လောက်ရက်တွေစိတ်တဲ့အရေးချင်းကောင်းတွေတည်ထောင်မှုအရေးသာလုပ်တော့မှာဖြစ်ပါတယ် ။ဘာဖြစ်လို့လဲဆိုတော့ထိုးတောင်းတွေဟာမိမိမှာရှိသမျှအရာအလုံးကိုကြိတ်ချေသွားမှာဖြစ်ပြီးခုနပြောခဲ့တဲ့အကျင့်နဲ့လုပ်ရက်တွေကိုတော့မဖြည့်ဆည်းနိုင်ပါဘူး။ထိုအကျင့်နဲ့လုပ်ရက်တွေသာအရာမယွင်းကြံခဲ့မှာဖြစ်ပါတယ်။ဒါကြောင့်တောင်းတွေချင်းကပ်ကြိတ်ချေသွားခဲ့ရင်တောင်းမှအရာမယွင်းကြံခဲ့မဲ့အရေးကြီးတဲ့အရာတွေအပေါ်မှာသာမိမိအချိန်တွေအာရုံတွေကိုယဉ်နှီးမြှုပ်နှံသင့်ပါတယ်။ဒီလိုလှုပ်ထားမှ ရှောင်လဲမရတဲ့အရာတွေကိုစိုးထိတ်ပူပန်မှုကင်းကင်းနဲ့ရင်ဆိုင်နိုင်မှာဖြစ်ပါတယ်။ကိုကိုကိုယုံကြည်ချက်ရှိစွာနဲ့ရင်ဆိုင်နိုင်မှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့မိမိဟာရလာတဲ့အချင်းကိုကောင်းကောင်းအသုံးချပြီးခဲ့လို့ပဲဖြစ်ပါတယ်။ပြီးတော့ဆက်လက်ပြီးလဲဘေးကအခြေအနေတွေကဘလို့ပဲဖြစ်နေပါစေမိမိအချင်းတွေကိုကောင်းကောင်းအသုံးချသွားဖို့အဆင်သင့်ဖြစ်လျက်ပါပဲ။